ဒီနေ့ထောင်353ခုတကူလာဇန်9ရက်ဆေစခန်းဒုတိယနေ့မှာဟောကြားမယ်တရားတော်ကဣန္ဒြေထေကြောင့်9ပါးတွေကဒုတိယမြောက်ဣန္ဒြေထေကြောင့်နှစ်နံပါတ်ဣန္ဒြေထေကြောင့်ဟောကြားပါမယ် တထာသာတကိသံသရိယယတံပါတိတိတထာသာသူတို့ကုံမြည်၏သုမယ၌လည်းတကိသံကရိယာယရိုးရိုးသေးသေးပြုခြင်းဖြင့်အမ္ပါတိဒီဝဏဉဏ်ကိုကြည့်ပြီးဝါအိန္ဒြေကိုထက်သေး၏ဒီတိတို့အထရာစီယောထရာဆရာတိသံဝဏိတိဘောင်းစွာမဲ့သွေဖွင့်ပြတော်မူခဲ့ပါပေသည် ကျင့်နာမအိန္ဒြေထက်ကြောင်းကကုံနဲ့ပြက်တဲ့ဘုကိုစိတ်ကိုညှိုးပြီးတော့ဆူမတာကျင့်နာမအိန္ဒြေထက်ကြောင်းကကုံနဲ့ပြက်တဲ့ဘုကိုစိတ်ကိုညှိုးပြီးတော့ဆူမတဲ့နေရာမှာလဲတကယ်တမ်းကုံနာပြက်တာတွေကိုမြင်နိုင်လာအောင်ရိုးရိုးတည်တည်စူးစိုက်စိုက်ဆူမတာဆူမမှုမှာ ယောတိကကောင်းစွာပြုရမည်သုမမှုမှာယောတိကကောင်းစွာပြုရမည်ယောတိတိသူ့ဘက်တိုက်ရှိမရမယ်ယောတိတိဆိုတာ ကိုယ်မူရာလေးကိုတိမ်တိမ်မွေ့မွေ့ညူညံ့ညံ့ပြုလုပ်တာခိုင်နာခရာကိုယ်ရာဆန့်နာခိုင်နာယူရာနေရာစောင်းနာသာရတော့ကကိုယ်မူရာလေးကိုတိမ်တိမ်မွေ့မွေ့ညူညံ့ညံ့ပြုလုပ်တာကိုရိုသေးသေးသူစိုက်ဆိုင်ဆိုတာကပိဿုပန်လည်းတဲ့အောင်ပရမတ်ကိုလည်းသိအောင်သူစိုက်နေရမယ် တဲ့ဝိပဿနာတရားရှုမှတ်တဲ့အခါမှာအရေးကြီးတဲ့အချက်များပါပဲတဲ့ရိုးရိုးတည်တည်ကိုယ်အမူအရာလေးကိုတိမ်တိမ်မှုနဲ့လူညံ့ညံ့ပြုလို့ရတယ်။ငဘောကမူလအတိုင်းပဲသွက်သွက်သွက်လက်လက်ဆက်ဆက်လက်လက်မြင်မြန်ဆန်းဆန်းပြုလို့နေမယ်ဆိုလို့ရှိရင် ကိုမူရာရည်ကဉာဏ်ဓမ္မရိယံကအာနေပြီးတော့မမိဘူးတဲ့ပစ္စုပန်ထည့်အောင်ဒီအမူအရာတွေပေါ်မှာပစ္စုပန်ထည့်အောင်လိုက်တော့မမှတ်နိုင်ဘူးမမှတ်နိုင်တော့ပစ္စုပန်မထည့်ဘူးပစ္စုပန်မထည့်တော့တရားမတွေ့ဘူးကျန်တာပိလာနဲ့ယောဂီများရဲ့ဌာနမှာရှိနေတဲ့ယုတ်တရားနဲ့တရားနှစ်ပါးလုံးကပစ္စုပန်တည့်တယ်မှာလားရှိတယ်တဆန်ကြည့်တစ်ဆက်ကမှလွယ်သွားလို့မရဘူးတဲ့ နည်းနည်းလေးလွယ်သွားတာနဲ့ဒီယုတ်တရားနာတရားကြီးမရှိတော့ဘူးမရှိတော့တဲ့အတွက်ကြောင့်မှတ်နေပေမဲ့လေမှတ်ရမရောက်တော့သမာဓိနဲ့မဖြစ်တော့ဘူးမရှိတဲ့တရားကြီးသွားမှတ်နေတော့အမှန်မဖြစ်ဘူးတဲ့တရားမတွေ့နိုင်ဘူးအလုံးပဲသတိထားစရာပဲတဲ့ဒါကြောင့်မလို့တရားချမှတ်နေတဲ့ခိုက်တံမှာရိုးသည်သည်သိနေမှုမှုညီညီညာညာ လူမမာကဲ့သို့တဲ့လူမမာတွေထဲကလည်းကျေးဇူးမာကြီးဆရာတော်မြတ်ရခါနာနေတဲ့လူမမာကဲ့သို့ခါနာနေတဲ့လူမမာသူ့မှာအင်အားကြီးတော့အပြည့်ပဲရှိတယ်ဒါပေမဲ့လည်းသူခါရရမြစ်သွားမှဆိုတာနဲ့နာသွားမှဆိုတာနဲ့ထိုင်တဲ့အခါလဲတာယာညှင်းလုံးထိုင်ချတယ်ထားတဲ့အခါလဲဖြည်းဖြည်းသာသာချတယ် ဂိုင်းနဲ့ယူတဲ့ခါမှတိမ်နေမှုမှုဂိုင်းနဲ့ယူတယ်အခုလိုလေသူခါရရနာသွားမှသူသိနေတယ်အဲ့ဒီခါနာနေတဲ့လူမှာကျတော့သိလို့ရတယ်တဲ့သူတရားနာပိဋကမြန်ယောဂီများမိမိကိုယ်ကိုမိပြန်စစ်ဆေးပြီးခါနာတဲ့လူမှာလို့ဖြစ်နေပြီလားမဖြစ်သေးဘူးလားမဖြစ်သေးရင်တော့မဟုတ်သေးဘူးလို့ဆိုရမှာတော်တော်သတိထားကြရပါဘူးနာတော့တမာရိညာအားရှိလို့ အမတ်တရားကောင်းသွားပြီမိအောင်မှတ်နိုင်တဲ့အဆင့်ရောက်သွားပြီအထူးသဖြင့်မှတ်တယ်မှတ်နိုင်တဲ့အဆင့်ရောက်သွားပြီဆိုတော့သူဟာသူအလိုလိုတိမ်မွေ့သွားတယ်အမြန်ကိုလုပ်လို့မရတော့အမှတ်ကကတ်သွားလို့အဲဒီလိုအမှတ်တွေမကတ်ခင်မှာတော့ခါနာနေတဲ့ဒူမာလို့ရိုရိုသေးသေးပြုလို့ရမယ်တဲ့အမှန်တန်အရေးကြီးတဲ့အချက်တစ်ခုပါပဲတဲ့သတိထားကြရမယ်တကယ်တရားတွေကိုအောင်အထုတော့မယ်ဆိုတော့ အဲ့ဒီအချက်နဲ့ပြိထားเสียအချက်ပါပဲသုသုထိုက်ဆိုင်ပစ္စုပန်နဲ့တည့်အောင်ပရမတ်ကိုလည်းသိအောင်သုတတ်ရမယ်ဒီနှစ်ချက်ကလည်းအရေးကြီးဆုံးအချက်ပါပဲတကယ်ကဝိပဿနာဖြစ်စေယုတ်တရားနာတရားကြီးကစပြီးတော့မြင်သွားအောင်သုမချင်ပါရဲ့ဆိုလို့ရှိရင်ဒီအချက်နှစ်ခုကိုအပြီးအစုံလိုက်နိုင်ရမယ် ဆွတ်ဆွတ်သောယောဂီပုဂ္ဂိုလ်တွေတကယ်တရားအထုမှပုဂ္ဂိုလ်တွေရိတ်တာရေးချေကြတယ်ဘယ်ရိတ်တာကဝိပဿနာစစ်စစ်တရားတယ်ဘယ်ဆရာတော်ဝိပဿနာစစ်စစ်တရားတယ်လို့ဒီလိုလေ့လာရတယ်ဝိပဿနာစစ်စစ်အထုတ်ခြင်းကအခုပြန်လာပြည်သားများလည်းဝိပဿနာစစ်စစ်ပဲအထုတ်ခြင်းရမှာပါပဲသမထနဲ့ရောနေတဲ့ဝိပဿနာအထုတ်ခြင်းပါရဲ့လား မထမလို့ခြင်းဘူးသမထမလို့ခြင်းလို့ဥပဒနာလမ်းကိုအခုလိုက်လာကြတာသမထယွန်းနေကြာနေချမ်းသာမှုတွေရတယ်ကိုလိုကြီးတဲ့တရားဥဒ္ဒနာကဒါတော့နဲ့ရနိုင်မှာမဟုတ်ဘူးဆိုတဲ့အသိဉာဏ်ကိုပြန်တာပြေတာများတန်တမှာရှိနေတယ်ဝိပဿနာစစ်စစ်ကိုအားထုတ်ချင်တာတဲ့ဝိပဿနာစစ်စစ်ဖြစ်အောင်ဘယ်နဲ့များအားထုတ်ရပါမလဲခုပြောတဲ့အချက်နဲ့ချက်ဟာ ဝိပဿနာစစ်စစ်အာထုတ်ဖို့ရအရေးကြီးတဲ့အချက်နှစ်ခုပါပဲတဲ့ပစ္စုပန်နဲ့သိအောင်ပရမဂုဏ်နဲ့သိအောင်သူလိုက်ရမယ်ဒါဖြစ်လို့ပစ္စုပန်သိအောင်သူလိုက်ရမှာလေလို့ဆိုတော့ဉာဏတိတ္တနဲ့အတဏ္ဍာမှာရှိတဲ့ယုတ်တရားနာတရားနှစ်ပါးလုံးဟာပစ္စုပန်အခိုက်အတန့်လေးပဲရှိတယ်တဆန့်ရှိတဲ့သက်ကမှလိုသားလို့မရဘူး တဆန်ကြီးတစ်ဆက်ကဆိုတာအမှားသားနဲ့ပြောရတာဒီတဲ့ကိုစပေါင်းများစွာပြစုပန်တဲ့ကိုရည်ကြီးပါတယ်တဲ့ရုပ်တရားနာတရားရဲ့သင်္ခုပြမှုကအလွန်ကြီးများနေတယ်တစ်ဆက်ကလောက်အတွင်းမှာဒီရက်တည်းလက်ပြတဲ့တွက်လောက်အတွင်းမှာမြတ်စွာဘုရားဉာဏ်တော်မှာဂရိတသိန်းတော်ဖြစ်ပြီးတော့ချုပ်ပြသွားတယ်။ဒါနောက်ပဲသိဉာဏ်နဲ့တထုပ်မှသိဥလားအရင်ကြည့်ပါဦးလား။ ရေးကြည့်တယ်ပြစ္ဆုတ်ပံတဲ့ဟူတာရေးကြည့်တယ်အာတရဏတောအာယံတိပင်္ဂသစ္ဆံတေအသနံဝိသုပါတောအာဂာတိဥပ္ပိဇန္တိဝေယံတိတာရူပရူပဓမ္မယုံနာတရားတို့သည်အာတရဏတောမမြင်ရမှာဝါမရှိရရမှာအာယံတိမြင်လာရှိတာရောက်လာကြကုန်၏ဘင်္ဂ ထုတ်ပြက်သွားပြီးတော့ယုံခန္ဓာပါးသည်အတဒနာမမြင်ရရသောမရှိရရသောဒေသံတိသွားကြကုန်ကျန်တာပိတ္တမြတ်ခန္ဓာမှာရှိတဲ့ဥပဒနာရှုဖို့ရယုတ်တရားနာတရားနှစ်ပါးလုံးကမရှိခင်မပေါ်ခင်တော့လည်းအမြင်ရတယ်မရှိသေးဘူးခန္ဓာကိုယ်ထဲမှာမပေါ်သေးခင်လည်းဘယ်နေရာမှမှမရှိသေးဘူးတဲ့ရှိတာပေါ်လာပြီးဖြစ်လာပြီးတဲ့ခါလဲဖြတ်ကနေတော့ဖြတ်ကနေတော့ချုပ်ပြသွား ဖြစ်သွားပြီးတဲ့နောက်ပိုင်းမှာလည်းဒီခန္ဓာကိုယ်ဘယ်နေရာမှာမှမကြံခဲ့တော့မရှိတော့ဘူးတဲ့။အနည်းအားမရှိရမှအကြောင်းညီညွတ်တဲ့အခါရောက်လာဖြစ်လာရှိလာပြီးတော့ဖြစ်ပြက်ပြီးတော့ဖြစ်ပြီးတဲ့နဲ့ပြက်တော့ဖြစ်ပြီးတဲ့နဲ့ဒီခန္ဓာကိုယ်ဘယ်နေရာမှာမှမကြံခဲ့တော့ဘူး။ဖြစ်ထိုက်ကလေးမှပဲရှိတယ်တဲ့။အဲဒီဖြစ်ထိုက်တဲ့စုပ်ကံတဲ့အောင်ရှုမှတ်နိုင်မှဉာဏ်ပိဋကညာတရားသဘောတွေစသိနိုင်ပါလေ။ တရားကိုစသိနိုင်ပါလေတဲ့ဒီဝါဘယ်ကဲ့သို့နိဟုကအာဂါစီကောင်းခြင်း၌ဝိသုပါတော်ဤကွာဒိဝါနထဖတ်မိလာရဖြစ်ပေါ်လာတော့ဆရာစီအောင်ကဲ့သို့ဥပေဇံဤသာဖြစ်လဲဖြစ်ကြကုန်ဝိယံဤသာဖြစ်လဲဖြစ်ပါကြကုန်၏ဤဒီတော့ဘဂဝါမြတ်စွာဘုရားသည်အဝေါစာကရုဏာရှိသောပညာအဖြင့် ဟောကြားတော်မူခဲ့ပါပြီတည်းဘုမမအဖြစ်ဘယ်လိုလဲဆိုတော့ကောင်းရင်မှာတိမ်သွားနှစ်ထပ်ခံလို့ဆက်စီအောင်ခက်လာတယ်ဝင်းနေဝင်းနေမဟုတ်ကြခံမှာလက်လက်သွားတယ်အဲ့ဒီဆက်စီအောင်လေးကလက်ခက်ကလေးပဲရှိတယ်တဲ့မလက်ခင်တော့ကလည်းဒီဒီလျက်ရှင်အရာမှာ ဘယ်တင်တဲ့ထဲမှာရှိတယ်လို့သွားချလို့လက်ကြီးတဲ့နောက်ကလာမှလည်းဒီအယောင်လေးတွေကဘယ်တင်တဲ့ထဲမှာကျန်နေသေးတယ်ရှိနေသေးတယ်လို့သွားချလို့မရဘူးတဲ့မရှိတော့ဘူးတဲ့လက်ခိုက်ကလေးမှာကောင်းလို့မော်ရှိနေတဲ့ပုဂ္ဂိုလ်အဲဒီနေရာလောက်ကဘယ်နေရာကရှက်စစ်လက်သွားတယ်ဆိုတာမြင်ရသိရတယ်အဲဒီလိုပါပဲဒုတိယနန္တရားရဲ့သဘောတွေကလည်း မလက်မဖြစ်ခြင်းတော့လည်းပြတ်ဖြစ်လို့ပဲဘယ်နေရာမှာမှဒီခန္ဓာကိုယ်ထဲမှာမရှိသေးဘူးအကြောင်းကြီးလို့ဖြစ်လာပြီးတော့ဆက်ကနဲ့တို့ပြတ်သွားပြတ်သွားပြီးတဲ့နောက်ပိုင်းမှာလည်းဒီခန္ဓာကိုယ်ဘယ်နေရာမှာဘယ်နေရာမှာမှမကြံရတော့ဘူးဖြစ်တဲ့ကလေးပဲရှိတယ်။ကျက်စီအောင်ကြီးကလက်ခက်ကလေးမှရှိတယ်လို့ပြန်လာပြည်သားများတဏ္ဍာမှာရှိနေတဲ့ယုတ်တရားနာတရားနှစ်ပါးလုံးကလည်းဖြစ်တဲ့ကလေးပဲရှိတယ်။ဒီတော့ဖြစ်တဲ့သစ္စုပ္ပန်ဖြစ်အောင် စုမှတ်တတ်ဖို့ကရေးမကြည့်ပါဘူးလားစုမှတ်နိုင်ဖို့ကသိရေးကြည့်ပါလေတဲ့သိရေးကြည့်လေမမြင်ရမှသင်လာကြသွားကြမမြင်ရမမြင်ရမှသင်လာကြ သွားကြမမြင်ရပါဠိတော်မှာရှိတဲ့အတိုင်းသိကြတာပါပဲမြင်ရမရှိရမှာအကြောင်းညွတ်တဲ့ကရှင်းတာရှိတာရောက်လာပြီးတော့ဖြစ်လာပြီးတော့သက်သမဲ့ဆိုပြက်သွားပြက်သွားပြီးတဲ့ခါလည်းမမြင်ရမရှိရလို့ပဲရောက်သွားတယ်ဒီခန္ဓာကိုယ်ထဲမှာတော့မကြံခဲ့ဘူးတဲ့ဖြစ်ခဲ့ကလေးပုဗ္ဗံတဲ့တဲ့လေးမှာပဲဒီယုတ်တရားနံတရားနှစ်ပါးလုံးရှိတယ်ဒါကြောင့်မလို့ဖြစ်ခဲ့ပုဗ္ဗံဖြစ်တယ် စွမရမယ်စွမနိုင်မှတရားသိမယ်ဆိုတဲ့အဓိပ္ပာယ်လျက်စိပမာယုံနာဟာရှိခာချုပ်ပြသည်လျက်စိပမာယုံနာဟာရှိခာချုပ်ပြသည် ပြည့်စည်အောင်လို့ဥပမာအပြင်တူတယ်တဲ့လက်နေတဲ့အခိုက်ကံတွေရှိတယ်မလက်ခင်ကလည်းဗေဒိနဲ့ထမဒီအောင်လေးရှိရလို့ရှာလို့လည်းမရဘူးရှိလည်းမရှိဘူးလက်ပြီးတဲ့နောက်ကာလမှာလည်းဒီအယောင်လေးကဘယ်တိမ်နဲ့ခင်မှာရှိနေသေးတယ်လို့သူတို့လည်းမရှိကောင်းသလိုတဲ့ယုတ်တရားနံတရားနှစ်ပါးလုံးယန္တာပိတံနဲ့တဏ္ဍမရှိနေယုတ်တရားနံတရားနှစ်ပါးလုံးလည်းဖြစ်ခိုက်ကလေးပဲရှိတယ်ဖြစ်ခိုက်ကလေးရှိတာဆိုတော့ဖြစ်ခိုက်သစ္စုပ္ပန်တဲ့ ရှုနိုင်မှသာလေတရားသိမယ်စိတ်ကတိတုပ္ပံသိအောင်သုဒ္ဓဖို့အရင်မကြည့်ပါဘူးလားအေးရည်ကြည့်ပါလေဝိပဿနာစစ်စစ်ဝိပဿနာဉာဏ်နဲ့တကယ်ဖြစ်လို့လို့ရှိရင်တော့တဲ့ပြစ္ဆုတ်ပါသေးတဲ့ရှုမှတ်ရမယ်တိတ်အောင်အထူးကြောင့်ရဆက်မှတ်ရမယ်ဒါဖြစ်ရင်အခုတပည့်တော် လက်ရှိတွေ့နေရတဲ့ခန္ဓာကိုယ်ယုတ်တရားနာတရားနှစ်ပါးကြီးကဘယ်လိုများမှတ်ရပါမလဲခင်ဗျာဆိုတော့အထရာဆရာများကဥပမာအားဖြင့်ဖွင့်ပြကြတယ်ဒီဝဇာလဝိယာစနတိတော်တော်ဝိယာစဓာတ္တပါရူပါရူပဓမ္မယုံနာတရားတို့ကိုဒီဝဇာလဝိယာစစီနီးအလျံကဲ့သို့၎င်းနတိတော်တော်ဝိယာစဤရေအရင်ကဲ့သို့၎င်း ကတပါမဂုံဤဣတိလောအထရအသရောထရဆရာတိသံဝဏိတိကောင်းစွာမတွေ့ဖွင့်ပြတော်မူခဲ့ပါပေတည်းသနာပိဋကညာညီမရတွေ့ရတဲ့ယူပြရနာပြနှစ်ပါးဒီခန္ဓာကိုယ်ကြီးဟာစီမီအောင်နဲ့လည်းတူတယ်ညီရည်အရင်နဲ့လည်းတူတယ် ဆင်းကြီးဘက်ကလေးထွန်းတာရှိကိရှိကတော့ဆင်းကြီးဘက်ကလေးထွန်းကြတယ်အခုကိစ္စတော့ဖျောင်းတိုင်းထွန်းကြတယ်ဖျောင်းတိုင်းတစ်တိုင်းထွန်းတာစောက်ပြီးတော့ကြည့်ရင်ငါးမိနစ်ကြာနေဒီနည်းလေးပဲလို့ထင်ရတယ်အာမကြည့်တဲ့ပုဂ္ဂိုလ်တွေဆယ်မိနစ်ကြာလို့ရှိရင်ဒီနည်းလေးပဲလို့ထင်ရတယ်ဖျောင်းတိုင်းကတိုးတိုးသွားတယ်ကြီးကတော့ဒီနည်းပဲလို့မထင်ရပါဘူးလားဟုတ်တော့ဟုတ်ပါရဲ့လားမဟုတ်ဘူးရှိရှိကြီးတွေ အလင်းများအလင်းများပုံပြက်ကုန်ပြက်သွားပြီးတော့နောက်နောက်မိတယ်အလင်းများအလင်းများအတ္တတရားဖြစ်ပြီးတော့ဆက်နေတော့ဒီနည်းလေးပဲလို့ထင်ရတယ်ခန္ဓာကိုယ်ကြီးထဲမှာလည်းဒီတိုင်းပါပဲစိတ်ရုပ်မှလည်းအလင်းများအလင်းများချုပ်ပြချုပ်ပြသွားနောက်နောက်နောက်ယုံနာအတ္တကြီးအလင်းများအလင်းများဖြစ်တော့မြတ်စွာဘုရားဉာဏ်တော်မှာလက်ကျတဲ့အတွက်လျှက်တည်းရဲ့အတွင်းမှာဂရေတိရောဖြစ်ပြီးတော့ချုပ်ပြသွားရတော့ဆက်နေပါဘူးလားဆက်နေပါဘူးဆဲနေဒီယုတ်ဉာဏ်ကြီးတော့ ဟုတ်မှာဟုတ်ပါရဲ့လားဉာဏ်တွေကရုပ်ပင်နဲ့လုံးဝမရှိတော့အလင်းမြန်လင်းမြန်ပြောင်းလဲကျုပ်တင်မြင်အားကြီးတော့ဆက်နေတော့ဒီရုပ်ဒီနာနေပဲလို့ထင်ရတာပဲတောင်ကြကြောင်းဆောင်းမှုရည်စီးဆင်းနေတာတာမအနည်းနဲ့တွားကြည့်9မိနစ်ကြာလဲဒီတွေပဲနောက်10မိနစ်ကြာလဲဒီတွေပဲစီးနေတာပဲလို့မထင်ရပါဘူးလား ဟုတ်တော့ဟုတ်ပါရဲ့ဟာအလင်းညာအလင်းညာရှိရှိကြီးစီးသွားတော့နောက်ရအစ်စ်ကြီးလင်းညာညာစီးဝင်နေတော့ဆက်ရောဒီရေရေလို့ထင်ရတော့ကျန်တာပြတာနဲ့တဏ္ဍမှာရှိတဲ့ယုတ်တရားနံတရားနှစ်ပါးလုံးငငယ်လုံးကလည်းဒီယုတ်ဒီနံတွေပဲအခုကြည့်ရတဲ့ဒီယုတ်ဒီနံတွေပဲလို့ထင်နေတာအထင်ပဲရှိတယ်ဟုတ်တော့မဟုတ်ဘူးဟုတ်ဘူးဒါကြောင့်မလို့ဒီယုတ်နံတွေကိုဒီလိုကြည့်ရမယ်တဲ့ အမြဲတမ်းတော့ကြောင်းနေတယ်မြန်အာကြီးကိုဆက်နေတယ်လို့ထင်ရတယ်။ဒါကြောင့်မို့ဥစ္စာပန်တက်အောင်ရှုမှတ်နိုင်ရမယ်။ရှုမှတ်နိုင်ရ။ဒီလိုဒီလိုရှုဆိုင်ဆိုင်ဥစ္စာပန်လည်းတက်အောင်ပရမတ်ကိုလည်းသိအောင်ပရမတ်ကိုလည်းသိအောင်စူးစိုက်နိုင်ရမယ်။ဥစ္စာပန်လည်းတက်အောင်စူးစိုက်နိုင်ရမယ်။ပေါင်းနေပိန်နေမှတ်နေတဲ့အခါဥစ္စာပန်လည်းတက်အောင်ရှုမှတ်ရမယ်။ လေကျူသွင်းလိုက်တဲ့အညာအစင်စင်အစင်စင်လေးဖောင်းတက်လာတယ်။အဲ့ဒီအစင်စင်စင်စင်ဖောင်းတက်နေတဲ့အစင်လေးကိုတက်နေနေတဲ့အောင်သူဆိုင်။ဘိနေလုံးကတဲ့အခါမှာလေကျူထုတ်လိုက်တဲ့အညာအစင်စင်စင်စင်ရင့်ကြသွားတယ်။ရော့ကြသွားတယ်ပိန်ကြသွားတယ်အဲ့ဒီအစင်စင်ရင့်နေတဲ့အစင်လေးကိုတန်တိပစ္စုပန်လို့ခေါ်တယ်။အဲ့ဒီတန်တိပစ္စုပန်ကိုတက်နေနေတဲ့အောင်သူဆိုင်ရတယ်တဲ့။ ဒီသုပါလည်းသိအောင်ပရမတ်ကိုလည်းသိအောင်သိလိုက်ရတယ်ဝမ်းမိုက်ပုံသဏ္ဍာန်တရားကြီးဟာကြီးညပ်ပဲအတွင်းကနေပြီးတော့ဟောင်းနေလို့မှတ်တဲ့ကမှာတောင်တင်းသုံးကတဲ့သဘောလေးဟာပရမတ်ကြီးညပ်တဲ့ပရမတ်ဟာကြီးညပ်ထဲမှာပဲပရမတ်ကငုတ်ရှိကြီးညပ်တဲ့ပရမတ်ခွဲကြပြီးတော့သိကိုရ ခန္ဓာကိုယ်အထယ်တရားသတိကောင်းမျက်စိနဲ့မြင်ကောင်းတဲ့ခန္ဓာကိုယ်အထယ်တရားကြီးဟာမထနာပညာပဲတဲ့ဝိပဿနာရှုဖို့ရမဟုတ်ဘူးဘာမှပုံကံတရားကြီးဟာသန္ထနာပညာဝိပဿနာရှုဖို့ရမဟုတ်ဘူးတဲ့အခုပြောခဲ့ပြီးတဲ့အတိုင်းဘောင်းနှလုံးမတဲ့ခါမှာလေရှုသွင်းလိုက်တာနဲ့အမျှအတွင်းကနေတောင်းရင်တွန်းကန်တက်လာတဲ့သဘောလေးကတော့ပရမတ်ပဲ ဒီပညာဝမ်းပိုက်ပုံသဏ္ဍာန်တရားနဲ့တောင်းတင်းသုံးကမှုဆိုတဲ့ပရမတ်ဟာတခြားဒီလားလို့ပြီးတော့တခြားဒီတော့မဟုတ်တရားသေးပဲပညာပုံသဏ္ဍာန်တရားဆိုတာကတော့ဗုဒ္ဓတော်မြတ်ကြီးနဲ့မြင်ကောင်းတယ်၊ကိုင်းွယ်သုံးသပ်လို့လည်းရကောင်းတယ်။ပရမတ်တဘောဆိုတော့ဆိုတာကတော့ဗုဒ္ဓတော်မြတ်ကြီးနဲ့မြင်ကောင်းတော့ပဲ။ကိုင်းွယ်သုံးသပ်ပြသမ်းပါဆိုလို့ပြလို့မရကောင်းတဲ့သဘောများပဲတဲ့။ ။ပေါင်းတယ်လို့မှတ်တဲ့အခါအတွင်းကတောင်းတင်းတုံးကန်းလာတဲ့သဘောလေးဟာဓမ္မပဲ။ဒီနေ့လုံးမတဲ့အခါမှာဝမ်းမိုက်ပုံသဏ္ဍာန်တရားကြီးကတော့ပြင်းရသူ့ကိုယ်တော့ခွန်နေညကွာအတွင်းကနေလိုလေးရှူထုတ်လိုက်တဲ့နေညဒီဒီကြီးကြီးကြာသွားတဲ့သဘောရိုးရိုးကြာသွားတဲ့သဘောလေးကတော့ပရမပဲသူ့ကိုယ်တော့သိနိုင်ကြပြီးတော့သူစားရမယ်ထောက်ကံတောင်းတင်ပြောရင်းတည်းဝါရတဲ့လက္ခဏာဖောင်းတယ်လို့မှတ်တဲ့အခါမှာ တောက်ပန်တဲ့သဘောတောက်ရင်းတဲ့သဘောလေးမထင်ရှားပါဘူးလားဒီလိုမှတ်တဲ့အခါမှာရော့သွားလှုပ်သွားတဲ့သဘောလေးကမထင်ရှားပါဘူးလားလှုပ်သွားတဲ့သဘောညော့သွားတဲ့သဘောလေးကိုစူးလိုက်ရမယ်ပရမတ်ကိုသိအောင်စူးလိုက်ရမယ်တဲ့ဝါရောပရမတ်ပဲတဲ့ပရမတ်ဆိုတာနဲ့သဘောဆိုတာနဲ့ကလည်းဘောဟာရမြပဲတွေ့ကြပါတယ်သဘောကိုသိအောင်စူးမှတ်ရမယ်ပရမတ်ကိုသိအောင်စူးမှတ်ရမယ် အဓိပ္ပာယ်ချင်းတူပါလားထူပါလားအတူတူပဲကျန်တာပြေးတာများဘုဒ္ဓရှိဖို့သံဃာရှိရာများကဓမ္မဂရိကများကတခါတည်းလဲပရမတ်လို့ဟောခြင်းဟောမယ်တခါတည်းလဲသဘောကိုသိအောင်သူရရမယ်ဟောခြင်းလဲဟောမယ်ဘုရားစာပေစာအုပ်တွေမှာလည်းဒီလိုပဲရေးကြမှာပဲပရမတ်လည်းရေးခြင်းရေးလိုက်မှာပဲသဘောလို့လည်းရေးခြင်းရေးလိုက်မှာပဲ အာဒီသာဝကပရမတ်လို့ရေးတယ်ဒီသာဝကသဘောလို့ရေးတယ်ဘယ်နည်းများပါလိမ့်မလဲဒီဆရာကပရမတ်လို့ခေါ်တယ်ဒီဆရာကြတော့သဘောလို့ခေါ်နေတယ်ဘယ်လိုများပါလိမ့်မလဲလိုက်တွေးနေရင်တော့မကြဘူးတော့ဟုတ်လားဒီဟာကြာပါလိမ့်မယ်ပရမတ်နဲ့သဘောဟာအတူတူပဲအတူတူပဲဒီညနဲ့ပရမတ်ကိုခွဲခြားပြီးတော့သိထားရင်တော့ မှတ်တဲ့အခါမှာပရမောက်ကိုဟိုးတဲ့စူးစိုက်လို့ကောင်းတယ်။ကျန်တာမေတ္တာမြဲတန်တာမှာရင်းညက်တဲ့ပရမနှစ်မျိုးလုံးပဲရှိနေဘယ်နှမျိုးရှိပါလဲ။နှစ်မျိုးလုံးပဲရှိနေဝိပဿနာရှုတဲ့အခါမှာတော့ပရမတ်ကိုသိအောင်ရှုလိုက်ပြီးတော့ရှုရမယ်။ဝိပဿနာရဲ့အာယုံကပရမတ်ကိုအာယုံပြုတယ်။ပြည့်ညက်ကဝိပဿနာရဲ့အာယုံမဟုတ်ဘူး ဘူးတဲ့သမထရဲ့အာယုံဉာဏ်ပုံတရံကြီးကိုစုပါများနေလို့ဆိုရင်ဒီယောဂီပုဂ္ဂိုလ်ဟာသမထရောနေပြီသမထဆံနေပြီသမထဆံတာကြီးရှုခင်ပါရဲ့လားသမထဆံနေတဲ့ယောဂီဘယ်လိုဖြစ်နေတာဆိုမှတ်လို့တော့ကောင်းနေတရားသဘောကတော့မတွေ့ဘူးဒီနေ့လာရင်မှတ်လို့ကောင်းပါတယ်ခင်ဗျနောက်တစ်နေ့လာရင်ဒီယောဂီဘယ်နဲ့ဖြစ်နေတာလဲ သမထဆန်းနေတယ်သူကပညာတည်းသူရှိတာအများနေကွန်တန်းဆရာများမသိပါဘူးလားပညာတည်းပဲလိုက်လိုက်ရှုနေဝမ်းပိုက်ကြီးပဲရှုနေဖောင်းတဲ့အခါလည်းဝမ်းပိုက်ကြီးပဲရှုလိုက်ပညာကြီးပဲရှုပိန်တဲ့အခါမှတ်လိုက်တဲ့အခါလည်းဝမ်းပိုက်ကြီးပဲရှုမှတ်လို့တော့မကောင်းကြပါဘူးလားသမာဓိဖြစ်လာရင်မှတ်လို့ကောင်းတဲ့သဘောတရားကတော့ဒီမှာမထင်ရှားဘူး တောင်းနေတဲ့သဘောတရားလည်းမထင်ရှားဘူးလှုပ်ရှားကြီးသွားတဲ့သဘောလည်းမထင်ရှားဘူးမှတ်တော့မှတ်နေတာမလို့ကောင်းပါလေဖေရမလို့ကောင်းပါလေဖေရမလို့ကောင်းတဲ့တရားတက်တယ်လို့ဆိုလို့မှရမှာရပါမလားမရဘူးသမထကြီးချမ်းတော့အချိန်ကြီးကုန်မလို့လားကောင်းတယ်ဝိပဿနာစစ်စစ်ရှိတဲ့ယောဂီနဲ့ကြိုက်မှကြိုက်ပါမလားမကြိုက်ဘူးမလို့လားကောင်းနေတာကိုလူကျင်တာတိတ်မှ တိတ်မှလိုချင်တာမှမဟုတ်ပဲတရားတွေတကယ်သူစရာတွေ့တာကိုဘုရားနာပိဋကနဲ့ရောညာကလိုချင်နေတာအဲ့တော့ပြင်းထန်တဲ့ပရမတ်ကိုရှုတာခွဲကြလို့သိထားရမယ်ဒီခန္ဓာကိုယ်ဒီမှာကောင်းကိုယ်ရှိတဲ့ပုံသဏ္ဍာန်လေးလူကြီးကောင်းတဲ့သူနဲ့မြင်ကောင်းတဲ့ဒိုင်းပဲသုံးသလို့ရာကောင်းတဲ့ပုံသဏ္ဍာန်ကြီးရဒီကသဏ္ဍာန်ပညာတဲ့ပညာဒီပဲတဲ့ အဲဒီပညာထက်မှဒီမှာငုတ်နေတဲ့ဗေဒီကမျက်စိကမမြင်ကောင်းတဲ့၊ဂိုင်းပဲသုံးတတ်လို့မရကောင်းတဲ့သဘောတရားတွေရှိတယ်တဲ့။ပညာထက်မှပဲငုတ်နေတယ်။ပူရာအေးရာဒီငလပရမလားတခါတခါပူနေတယ်မပူပါဘူးလားတခါတခါကြတော့လေအေးနေတယ်တခါတခါကြောင့်တင်းနေတယ်တခါတခါမာကြောနေတယ် ။ဉာဏ်လားပရမတ်လား။တောင့်တင်းနေတဲ့သဘောကြီးခန္ဓာကိုယ်တောင့်တင်းခိုင်မာအတွင်းကနေတောင့်တင်းခိုင်မာနေတဲ့သဘောနဲ့ပရမတ်ပဲ။မာနေတာလည်းပရမတ်ပါပဲ။ထိုင်လာလို့ထိုင်ထားတဲ့အခါငါမာတင်းတင်းလေးရှိတယ်။ပရမတ်သဘောပါပဲ။ဘူရာအေးတာလည်းပရမတ်မာရာပြော့တာလည်း လှုပ်တာရှားနေတာလေနာရာကျင်တာလေပရမတ်ကြီးပဲတဲ့ပဂတိတော်မျက်စိနဲ့မြင်မှမြင်ပါရဲ့လားပုဂ္ဂိုလ်တယောက်နာရင်ကပုဂ္ဂိုလ်တယောက်ကနေမြင်လို့ရမှရပါရဲ့လားမရအောင်ပရမတ်သဘောနဲ့ပြညာသဘောပွားချအောင်အဲ့မှာသူစားတဲ့အခါမှာ ပရမဂုတ်တိနိုင်မြတ်ပြောသူတိုင်းနာရာကျင်နာအောင်နာရီသူတိုင်းတော့မှတ်နေတာလေပရမဂုတ်မှတ်နေတာပါပဲတဲ့မှတ်တဲ့အခါမှာပြညပုံတရရက်တို့ဆန္ဒမြတ်ခွာတော့မှတ်ရတယ်တဲ့အစရှိမှခါသမှာတော့ပြညတွေကတော့ပုံပြီးတော့သင်ရှားနေတယ်သင်ရှားပင်သင်ရှားများတယ်လေပြညပုံတရရက်တို့ဆန္ဒမြတ်ခွာပြရတယ်မခွာဘဲနဲ့ပြညတွေပဲလက်တော့မှတ်နေတော့ယောဂီတွေတရားကြီးကြာသွားလိမ့်မယ်တဲ့ ဉာဏ်ပိဋကငယောဂီများတရားကြခြင်းပါရဲ့လားမကြခြင်းဘာကိုခွာရမလဲပညာကိုခွာရမယ်ပညာကိုခွာပရမတာမှန်စွာရှိရမည်ပညာကိုခွာပရမတာ မှန်စွာရှိရမည်ဆိုလိုက်ပါအောင်ပညာကိုခွာပညာပုံတန်ဒီအမြောက်တော့ခွာနေမြခွာတဲ့ပရမသဘောတူတော့ဒီနိုင်ကြကြအောင်သူတိုင်းဖောင်းတယ်လို့မှတ်တဲ့အခါမှာ ဝမ်ပိုက်ပုံစံတရားကြာကြီးညပဲခွာနေညခွာအကျဉ်းကနေပြီးတော့လေးရှူသွင်းလိုက်တဲ့ညတောင်းတင်တွန်းကမ်းလာတဲ့သဘောလေးကတော့ပရမတ်ပဲတဲ့သူကတော့သိနိုင်မြတ်ပြီးတော့သူတိုင်းဘိနေလုံးမှတ်တဲ့အခါမှာလည်းဝမ်ပိုက်ပုံစံတရားကြီးကတော့ကြီးညပဲတဲ့သူကခွာနေညခွာအကျဉ်းကနေပြီးတော့ကြီးသွားတဲ့သဘောလှုံသွားတဲ့သဘောရော့သွားတဲ့သဘောလေးတော့သိနိုင်မြတ်ပြီးအောင်သူတိုင်းသူကပရမတ်ပဲတဲ့ စွာတယ်နှမ်းတယ်ချတယ်လို့မှတ်တဲ့ခါမှာဒီတိုင်းပါပဲခြေတော်ပုံသဏ္ဍာန်တရားကြီးကိုတော့ခန္ဓာမြတ်ခွာခြေတော်ပုံသဏ္ဍာန်တရားကြီးကသိရပဲတဲ့စွာတယ်လို့မှတ်တဲ့ခါမှာဒီပြီးပြီးအပေါ်ကိုကြီးကြီးတက်သွားတဲ့သဘောလေးကတော့ပရမတ်ပဲတဲ့ခြေတော်ပုံသဏ္ဍာန်တရားကြီးနဲ့ဒီကြီးကြီးတဲ့သဘောလေးကတခြားပြီလားလို့မြည်တော့တခြားပြီတော့မဟုတ်ဘူးတစ်သက်သေးပဲဒီပညာနဲ့ပဲတွဲဆက်နေတယ်တွဲဆက်နေတဲ့တက်ကပညာကိုတော့ဘာနဲ့များခွာ မြစ်တဲ့သဘောလေးတော့သိနေမြတ်တရားရှိတိုင်းနန်းတယ်လို့မှတဲ့ခါမှလည်းခြေတော့ပုံစံကြာကြည့်တော့ခန္ဓာမြတ်စွာရှိဝတ္တိရည်ရည်သွားတဲ့သဘောလေးတော့သိနေမြတ်တရားရှိတိုင်းခြားတယ်လို့မှတဲ့ခါမှလည်းခြေတော့ပုံစံကြာကြည့်တော့ခန္ဓာမြတ်စွာသိမြတ်ဖြစ်လို့ခန္ဓာမြတ်စွာတဲ့အဘုဒ္ဓီရည်ကြသွားတဲ့သဘောလေးတော့သိနေမြတ်တရားရှိတိုင်းဒါပေမဲ့လည်းခွားနဲ့မြတ်ခွားတဲ့အမာရိညာနေ နုနေကြီးတဲ့အခိုက်အတန့်ကတော့ဒီတော့ပုံစံကြီးကပြင်းရကလည်းရှင်းတော့ရှင်းနေပါပဲရှင်းနေလို့ခွာနေနေရခွာဘာလို့ရတာနဲ့အမြအဆုံးရတရားကြီးဉာဏ်တွေ့မယ်တဲ့ပြင်းရကပြင်းရကိုတိလာခဲ့တဲ့အတိကကျန်တာပိတ္တနဲ့အလိစိကရခဲ့တယ်ဟိုးငယ်ရွယ်နေသားရကိုယ်စီတော့ပြီပဲလို့စီတော့ကြည့်ပဲလို့ပြင်းရကိုတိတာမများပါဘူးလား ဝမ်ဘကြီးပညာပုံသဏ္ဍာန်ပြကြီးကိုသိခဲ့တာလည်းမများပါဘူးက။ခေါင်းကိုယ်သူလက်ပုံသဏ္ဍာန်လေးပညာလေးကိုသိခဲ့တဲ့အတိကများတယ်သူကအထုံအာဒီဝနာသိခဲ့တာများသူကထုံနာတယ်။ဒါကြောင့်မို့ခွာပြရတယ်ခွာနိုင်တယ်ခွာပြရတယ်။ဒီဘဝမှာလာဒီပညာကိုသိရတာလားဆိုတော့မဟုတ်ဘူးတဲ့အနာမတ္တကသန္တာဘဝပုံများသွားကြလေဒီပညာကိုပဲတိတံများခဲ့ပါတယ်သူပဲငါပဲပုဂ္ဂိုလ်ပဲတ attva ပဲအမြုတ္တပဲအမြုတ္တမီပဲလို့ ဒီလိုသိနေတာပညာအတိတ်ပဲပညာကပုဂ္ဂိုလ်တ attva တွေကိုဒုက္ခမသိတတ်ပါဘူးလားဒုက္ခမသိတတ်တယ်ဒီပညာကြီးစွဲလို့ပဲပုဂ္ဂိုလ်တ attva တွေဒုက္ခတွေများကြတာပဲသူပဲငါပဲပုဂ္ဂိုလ်ပဲတ attva ပဲယုံတာပဲလူလူပဲဆက်ပြီးပညာတွေစွဲပြီးတော့ြုပြုပြုတတ်ကြတယ်မပြုဘဲနဲ့မပြုတဲ့ပြုလိုက်မပြုတတ်ကြတယ်ပြုမိပြုမိကြလို့ဒုက္ခတွေမများကြပါဘူးလားပညာဟာပုဂ္ဂိုလ်တ attva တွေကို ဒုက္ခဖြစ်စေတယ်အခုမြတ်စွာဘုရားသာသနာတော်ကြီးနဲ့လွာလာပြီးတော့တွေ့ကြုံရလို့မြတ်စွာဘုရားအဆုံးအမကိုခံယူရခံရလို့ပရမတဘောသာခုသာသနာနဲ့တွေ့တဲ့အခါကျမှသိရတာဒီပညာပြောခွာနေညခွာတဲ့ပရမကိုယ်တော်ဒီနေ့ညဒီအောင်သူတိုင်းခြေောက်ပုံစံကြီးကကြီးဟာပညာရွေးနေတဲ့သဘောလေးတွေဟာ သရမတဲ့ဒီနဲ့တဲ့သဗ္ဗတဝါဝိတေတိနပတ္တိတိဝိပဒနာဒီနဲ့တဲ့ခေါင်းကိုယ်ထိလက်ပုံသဏ္ဍာန်ပြညာများကိုသဗ္ဗတဝါအချားရောဝါခွာ၍ဝိတေတိနအထူးပြပြအပြင်ပတ္တိသုရယေနမထိုတော်ပြညာပုံသဏ္ဍာန်ပြညာကိုခွာ၍သူလူပြပြရှုရတဲ့အတွက်ကြောင့်ဝိပဒနာဝိပဒနာမီဝိပဒနာဆိုတာ ရှေ့ပိုင်းဝိပဿနာပညာပုံသဏ္ဍာန်ရက်တွေခွာခွာပြီးအထူးထူးပြားပြားရှုတာကိုဝိပဿနာဖောင်းနေပင်နေလဲရှုလိုက်တယ်ခိုင်းနေပြေလဲရှုလိုက်တယ်ချွာတယ်လှမ်းတယ်ချတယ်လဲရှုလိုက်တယ်အထူးထူးပြားပြားမရှုနိုင်ပါဘူးလားခိုင်းနေချတယ်လဲရှုလိုက်တယ်ဝေတယ်ဆန့်တယ်လို့လည်းရှုလိုက်တယ်စားတယ်တောက်တယ်ဝါတယ်မျိုးတယ်လို့လည်းရှုလိုက်တယ် ။ဒီညပုံကံပြတ်တယ်တော့ခွာနေမြခွာတဲ့အဲ့လိုအထူးပြရအမှုရာရောရှုနေတာကိုပဲအမှုဝဒနာရှိကံဝဒနာရိုးရိုးတကယ်သုလူထတိုင်းပစ္စုပန်နဲ့တည့်အောင်ဗရမကိုလည်းဒီအောင်သုတိုင်းဒီညကိုလည်းခွာနိုင်နေမြခွာဗရမကိုလည်းပြည့်နေမြဒီအောင်သုတိုင်း လှူလိုက်တဲ့အခါမှာလည်းကုံနဲ့ပြက်တဲ့ဘက်ကိုကုံနဲ့ပြက်တဲ့ဘက်ကိုလို့ပြီးတော့ရှုမှတ်ရမယ်။လေအရာကိုပဲရှုမှတ်ရှုမှတ်မှတ်ပြီးရင်ကုံရသွားပြီ။နောက်ကမှတ်ရတာအစ်စ်စ်ဒီပဲလို့ကုံနဲ့ပြက်တဲ့ဘက်ကိုလို့ပြီးတော့ရှုမှတ်ရမယ်။ဒီနံပါတ်အင်းလေးထပ်ကြောင်းထပ်ကြောင်းကလိုသေးသေးသူ့စက်ဆိုင်မှတ်ရမှာပရမတ်ကိုကြည့်အောင်သူကအဲ့တော့မှတ်ရမယ်။ ဒီနှစ်ချက်ကဘေးရည်ကြီးတဲ့အချက်ပါပဲတဲ့အဲ့လိုမှတ်နိုင်မှဝိပဿနာဖြစ်ဖြစ်ဖြစ်မယ်တဲ့ပညာပုံသဏ္ဍာန်တရားကျိုးများနဲ့ပါဏိယပါပစ္စုပန်လည်းတက်နိုင်တဲ့အောင်သုဒ္ဓအဲရှုမှတ်တဲ့အခါမှာလည်းကုန်နဲ့ဖြစ်တဲ့ဘက်ကိုသူကညွတ်ပြီးတော့ရှုမှတ်ရမယ်တဲ့ဒီတော့မှဝိပဿနာဖြစ်ဖြစ်ဖြစ်တယ်ဝိပဿနာဆိုတာသူ့ရဲ့အာယုံကလည်းပရမအာယုံ ပြီးအောင်ရှုမှတ်ရမှလည်းမမြဲတာတွေပဲရှုရမှာကုံရက်ကုံရက်ကုံရက်နေတယ်မမြဲတာကိုပြီးအောင်ရှုရအဲ့ဒါဝိပဿနာဖြစ်ဖြစ်ပါပဲတဲ့ဝိပဿနာစစ်စစ်သဘောလေးယန္တာပိကမြေယောဂီများသိထားဖို့မလိုအပ်ပါဘူးကဝိပဿနာဘယ်လိုရှုရမှာလဲသမထနဲ့ဝိပဿနာကိုယ်အောင်ဘယ်လိုများရှုရပါမလဲလို့ ဝိပဿနာစိတ်ဖြစ်ခြင်းတော့ပရမကိုသိနေနေမြတ်ပြီးအောင်သိစားရမယ်သစ္ဆုတ်ပံနဲ့တဲ့နေနေမြတ်တဲ့အောင်သိစားရမယ်ရှုတဲ့အခါမှာလည်းပုံနဲ့ဖြစ်တဲ့ဘက်ကနေလို့ရှုရမယ်ဒါဝိပဿနာစိတ်ဖြစ်ပါပဲလို့ပြောပြရမယ်သာမုဂရိပါဆက်ဆရာပညာပရမအာယုံမမြဲဘုံသုတ္တဝိပါမိ ပရမအာယုံမမြေပုံသုတုံဝိပါမိဆိုရမယ်ပရမအာယုံကျွားတယ်လို့မှတ်တဲ့အခါမှာဒီဒီဘုံကြီးရဲ့တွားတဲ့သဘောလေးကပရမတ်ပဲ သူ့ကိုအာယုံပြုသူသလိုက်ရှုတဲ့လမ်းလေလို့မှတ်လိုက်တဲ့ကောင်းတဲ့အရှိဦးကြီးပါရသဘောလေးကပရမပဲဖြတ်လို့မှတ်လိုက်တဲ့ခါမှာအကုလူကြီးကြတဲ့သဘောလေးကပရမပဲပရမကိုတင်းတိုင်းမြတ်ပြီးတော့အာယုံပြုပြီးတော့သူ့လိုက်တဲ့ရှုတဲ့ခါမှာလဲွားတဲ့အမှုရာလေးရနားနဲ့ဒီလိုလိုက်မပါလာဘူးနားတော့မှကုန်းနဲ့ဖြစ်ခဲ့ပြီနားနဲ့အမှုရာလေးချတဲ့အမှုရာတော့လိုက်မပါဘူး နောက်ဆုံးမှဖြစ်ခဲ့ပြီဆက်တဲ့အမူအရာနဲ့ပြန်ကြွတဲ့အမူအရာကိုလိုက်မပါဘူးပုံရဲ့ဖြစ်ခဲ့ပြီလို့ကုံနဲ့ဖြစ်တဲ့ဘက်ကိုသူကညှောပြီးတော့စုမပေးရတယ်ငြေးတဲ့ဘက်ကနေမစုမရဘူးကြွတဲ့အမူအရာဆန်းတဲ့ကြည့်လို့လိုက်မပါနာနေမူရလည်းချရမူရလို့လိုက်မပါချရမူရလည်းပြန်ကြွရမူရလို့လိုက်မပါကုန်ပြက်ကုန်ပြက်တဲ့လို့အဖြစ်ကိုမညွတ်ထားရပါဘူးလား လွတ်ထားမှနောက်ကုန်ပြတ်တာမြင်လာပါလေကုန်ပြတ်တဲ့ဘက်ကသူ့ကိုညှိုးပြီးတော့သူ့မတော့နောက်သမာဓိနဲ့နေအတိနဲ့ရေးပြတာလည်းကကုန်ပြတ်ကုန်ပြတ်တာလေးတွေးလာတတ်ပါလေတဲ့ဆိုရတယ်လို့ခါနေဆိုရတယ်အမှုရရအရေးကလေးလိုနောက်မှတန်းချန်နေခဲ့တယ်နာနေလို့မနဲ့ဆန်းတဲ့အမှုရရတိတိတိနောက်မှရေးကလေးလိုချန်ချန်နေခဲ့တယ်ခြားတယ်လို့မနဲ့ခြားတဲ့အမှုရရအရေးကလေးတွေလိုနောက်မှချန်ချန်နေခဲ့တယ် လေးကလေးတွေနဲ့ကြံကြံနေကြလို့ကုန်ပြကုန်ပြသွားတာ။ယောဂီညာမကြခဏတွေ့ရအနောက်မှာအလေးကလေးကြီးကလေးတွေကကြံနေကြလို့ပဲဗျာ။အဲဒါဟုတ်ပါလား။ဟောဘယ်လိုမဟုတ်ပဲရှိရမလို့ယောဂီကိုယ်တိုင်တွေ့နေရတာ။ကုန်ပြတဲ့စိတ်ကကုန်ပြတဲ့ဘက်ကစိတ်ရုပ်ပြီးတော့စုပါများတော့အဲဒီလိုကုန်ပြကုန်ပြတာလေးတွေတိတိလာရတယ်။နောက်တော့သမာဓိနဲ့တကယ်ကြီးအားရှိဆက်တန်လာပြီ။ဒီကညလို့ရောက်သွားပြီဆိုတော့ ကုန်ပြက်တာလေခင်းခင်းရှားရှားပဲတွေ့ကြပါလေကြံလို့မတကကြွတယ်အမြဲလေးပြစ်ခင်းသူကုန်ပြက်သွားတာပဲရှိတော့ဘုံသဏ္ဍာန်တရားကြီးလည်းမထင်ရှားတော့ဘူးနားလည်းလုံးဖမ်းလိုက်တဲ့ခါမှာနားလည်းမလဲရေးပြည့်ပြည့်ကုန်ပြက်သွားတာကိုယ်တိုင်နဲ့ဂရိနဲ့ဂရိတော်မျက်စိနဲ့မြင်ရတယ်မြင်ကြတယ်သိကြတယ်ကြံလို့မလဲကောင်းလိုက်ချက်တယ်အမြဲလေးပြည့်ပြည့်ကုန်ပြက်သွားတာကိုယ်တိုင်နဲ့တွေ့ကြတယ်ဒီကနေ့ဒီကုံပြကုံပြတော့တာသိတယ်။နောက်တော့သမာဓိညာကြီးကျအားရှိထက်တန်လာတဲ့အခါ မဆရာအာယုလို့တရားတွေကကုန်ပြက်ကုန်ပြက်သွားတာမဟုတ်မှတ်တိပါလက်လိုက်ဆိုကုန်ပြက်ကုန်ပြက်သွားတာကိုသူများတွေ့ကြတယ်။ဆရာလုံမှန်းသွားတဲ့အမူအရာလေးလေးခနဲ့ကုန်ပြက်မှတ်တိစိတ်လည်းနောက်ကလိုက်တော့ကုန်ပြက်သွားတာ။နားနဲ့လုံမှန်းတဲ့ကမ္ဘာနဲ့နားနဲ့မူအရာလေးလေးခနဲ့ခနဲ့ကုန်ပြက်သွားတာ။နားနဲ့လုံမှန်းလိုက်တဲ့မှတ်တိစိတ်ကကုန်ပြက်သွားတာ။ဆရာလုံမှန်းတဲ့ကမ္ဘာနဲ့ဆရာကမူအရာလေးလေးခနဲ့ခနဲ့ကုန်ပြက်သွားတာ။ဆရာလုံ မှားလိုက်တဲ့မှတ်တိတိပါကုန်ပြတ်တော့တာတွေ့ရတယ်တွေ့ကြတယ်အခါကျတော့သွားတယ်ခဏနဲ့ထားတဲ့အမူအရာယုတ်တရားတွေလည်းမမြဲဘူးမှတ်တိတိလည်းမမြဲဘူးဆိုတာမသိသွားပါဘူးလားမမြဲတဲ့ဘက်ကနေမရှိရပါဘူးလားအဲ့ဒါဝိပဿနာတဲ့ကုန်ပြတ်တာတွေကရှင်များအားကြီးပါနိစ္စနေတကယ်လို့အဲ့ဒါတွေညှော်လိုက်မှရတယ်ဆင်းရဲတဲ့မျိုးပဲဆင်းရဲပါလားဆင်းရဲပါလားဆိုတာဘုမာလို့ပါဠိလိုကြတော့ ဒုက္ခပါလားဒီလိုကုန်ပြနှိမ့်ဆက်နေဆင်းရဲတွေဘယ်လိုများကာကွယ်လို့ရပါလိမ့်မယ်ဘယ်လိုမှကာကွယ်လို့မရဘူးသူကိုယ်တိုင်လူကုန်ပြနှိမ့်ဆက်နေရပဲကိုယ်ဆုံးရပါလားကိုယ်ဆုံးရပါလားဆိုတာဗမာလိုပါဠိလိုကြတော့မြတ်တာပါလားကုန်ပြတဲ့ဘက်ကိုသူကညှို့စုတော့အနိစ္စလည်းမြင်ဒုက္ခလည်းမြင်အနတ္တလည်းမြင်ဝိပဿနာစုတယ်ဆိုတာတကယ်စင်စစ်တော့အနိစ္စဒုက္ခအနတ္တမြင်အောင်စုရတာပါပဲတဲ့ ဝိရဏအနိစ္စယအာကာရိဏပတ္တိတိဥပဒနာဝိရဏအနိစ္စယအာကာရိဏသူလူပြားပြားသောနိစ္စခိုက်သောရှင်ဟာအပြင်ပတ္တိရှုရ၏ဒီဓမ္မတော်တော်သူလူပြားပြားနိစ္စခိုက်သောရှင်ဟာအပြင်ရှုရတဲ့အတွက်ကြောင့်ဝိပဿနာဥပဒနာမည်ဝိပဿနာဖြစ်ဖြစ်ပါအနိစ္စလည်းမြင်အောင်ဒုက္ခလည်းမြင်အောင်အနတ္တလည်းမြင်အောင်ရှုတာအထူးပြပြလိုက်ရှိနေတာကိုဘာလို့ခေါ်ပါလဲ။ ဝိပဿနာဝိပဿနာပရမကိုသိအောင်သုခိုင်းပြီးတော့ဂုံနဲ့ပြည့်တဲ့ဘက်ကိုစိတ်ကိုညှို့ပြီးတော့သုခိုင်းလိုက်တော့ဂုံနာပြည့်တာတွေမြင်တော့အနိစ္စဒုက္ခအနတ္တတွေမြင်သွားတယ်ဒါဝိပဿနာဖြစ်ဖြစ်ပါပဲတဲ့ဒီလိုမဟုတ်ဘူးသုမတာကလည်းအာယုံပြုနေတာကလည်းပြည့်ညက်ကိုပဲအာယုံပြုပြီးတော့သုမတယ် မြဲတဲ့လက်ကလည်းနေပြီးတော့ရှုမှတ်နေမှဆိုလို့ရှိရင်တော့သမထဆံသွားတယ်သမထဆိုတာသမထရဲ့အာယုံကလည်းကြီးမြတ်အာယုံရှုတဲ့အခါမှာလည်းမြဲတဲ့ဘက်ကပဲနေပြီးတော့ရှုရတယ်ပထဝီကတိုင်းရှုတဲ့ပုဂ္ဂိုလ်တွေသကောလောက်ဖမ်းလောက်မြေဘက်ပြင်းလုံးလုပ်ပြီးတော့ရှိမှချချပြီးတဲ့အခါဒီမြေဘက်ကလေးကိုပဲမျက်စိနဲ့ ထူးတိုင်းဆိုရှိနေမမိတ်တော်မျက်စိနဲ့ထူးတိုင်းဆိုရှိနေမြင်အောင်ရှိနေပြီးတော့စိတ်ထဲကလည်းမြင်မြင်မြင်လို့အမြဲရှိအောင်ရှုနေရတယ်အာယုံတစ်ပါးတော့စိတ်မရောက်သွားစေအောင်ဒီမြေကွက်ကလေးကြီးစိတ်ထဲမှာအမြဲထင်လာအောင်မြဲလေးဘက်ကနေပြီးရှုနေရတယ်ရှုလို့ဓမ္မတိဖြစ်သွားတဲ့အခါဥက္ခနမိတ်လို့ရောက်သွားတဲ့အခါမျက်စိမိတ်လိုက်မိတ်လိုက်တဲ့အခါမှာဒီမြေကွက်ကလေးကစိတ်ထဲမှာ ထင်းအာယုံနဲ့မှထင်းနေတဲ့မမြဲနေပါဘူးလားမမြဲအောင်ရှိတော့မြင်နေရဘူးနောက်ပရိပါကနိမိတ်ကိုရောက်သွားတဲ့အခါပဂတိတော်မျက်စိနဲ့မြင်ရတာလေမြင်ရတဲ့မြေကွက်တဲ့ကိုအာယုံနဲ့မှထင်းရဲ့မြေကွက်ကစိတ်မှထင်းရဲ့မြေကွက်ကပိုးပြီးတော့ကြည်ရင်တောက်ပါနေတယ်မြင်အောင်ရှိတာတော့အမြဲမထင်နေပါဘူးလား အာယုံကလည်းမြည်ခွက်အာယုံကပညာအာယုံရှုမှတ်တဲ့အခါမှာလည်းမြဲတဲ့ဘက်ကပဲရှုမှတ်နေတယ်အဲ့ဒါကိုဘာလို့ခေါ်ပါလဲသမထသမထလို့ခေါ်တယ်အာယုံကလည်းပညာအာယုံရှုတဲ့အခါလည်းမြဲတဲ့ဘက်ကနေရှုတယ်ပညာအာယုံမြဲနေပုံ သုတုံသမထမိဉာဏ်အာယုံငြဲနေပုံသုတုံသမထမိသုတုံသမထမိသမထရဲ့သဘောတရားသမထရှုပုံလေးတရားနာပိသများဝိပဿနာယောဂီဆိုတော့ဝိပဿနာစစ်စေလို့ရှုခြင်းတော့သမထ သဘောတွေလည်းသိထားတော့ကိုမကောင်းပါဘူးလား။ဒါခြားသောပုဂ္ဂိုလ်တွေလည်းပြောပြရသာသနာအတွက်ကျေးဇူးရဝိပဿနာစစ်စစ်ရှုချင်ပါလေ။အငြင်းငယ်ပြောပြပြီးပါ။ပြောပြတတ်ပါမလား။ပရမကုလည်းရှိအောင်ရှုတိုင်း။နောက်ပြီးရှုတဲ့အခါလဲကုန်နဲ့ပြည့်တဲ့ဘက်ဆိုမြုပ်ပြီးတော့မမြဲတာကိုသိအောင်ရှုပြောလို့မရပါဘူးလား။ အဲ့ဒါဥပဒနာစစ်စစ်ပြီလို့ရှုတဲ့ခံမလဲပထမသဘောကိုသိအောင်ရှုလိုက်ပြီးတော့ရှုရှုတဲ့ခံမလဲကုန်နဲ့ပြစ်တဲ့တက်ကိုစိတ်ကိုညှုပ်ပြီးတော့မမြဲတာကိုသိအောင်ရှုရတယ်အဲ့ဒါဝိပဿနာရဲ့သဘောဥပဒနာစစ်စစ်ပဲကိုကိုယ်တိုင်ရှုတဲ့အခါလဲအဲ့ဒီသဘောတွေမိအောင်မရှုရပါဘူးလားရှုရတယ်ဥပဒနာစစ်စစ်ရှုခြင်းနဲ့အဲ့ဒီတိုင်းရှုရပါတယ် ဒီလိုမဟုတ်ဘူးကြွားတယ်လမ်းနေချက်လို့မှတ်တဲ့ကံမှာကြွားတာကလည်းကြွားတယ်လို့မှတ်တဲ့ကံနဲ့ခြေတော့ပုံတရံကြီးရကြည့်ပဲမှတ်နေတယ်နားလေလို့မှတ်တဲ့ခါခြေတော့ဘုံနာပြညာကြည့်ပဲအာယုပြုထားတယ်ချက်လို့မှတ်တဲ့ကံနဲ့ခြေတော့ဘုံနာပြညာကြည့်ပဲအာယုပြုထားတယ်ပြညာကြည့်ပဲအာယုပြုထားတယ်ရှုတဲ့ခါမှာလည်းကြွားတာကလည်းဒီခြေတော့ကြည့်ရမယ်ကြွားသွားတယ်လမ်းတဲ့ခါမှာဒီခြေတော့ကပဲလမ်းသွားတယ်ချက်တဲ့ခါမှာဒီခြေတော့ကပဲ ချတယ်လို့ရှုမှတ်တော့မြဲတဲ့ဘက်ကရှုတာလားမမြဲတဲ့ဘက်ကရှုတာလားတိကျအောင်ရှုရဲဆိုတော့မြဲတာပဲရှုနေတော့ဘာဖြစ်နေပါလဲသမထဖြစ်နေဥပဒနာရှုရင်းရှုနေသမထဖြစ်နေတော့ဒီအမှကြက်မကြပါတော့မလားတရားတွေတော်တော်နဲ့မတွေ့တော့မှတ်လို့တော့ကောင်းပါတယ်ဖေ။ကောင်းပါတယ်ဖေ။အပြင်လျှောက်လို့တရားကောင်းတယ်လို့လျှောက်တယ်တရားတက်တယ်လို့ပြောလို့မှရမရပါဘူးလားမရဘူး အမှန်တမ်းဆရာကြီးသိတယ်တရားကောင်းပါတယ်ဗျာရှိလို့ကောင်းပါတယ်ဗျာမှတ်လို့ကောင်းပါတယ်ဗျာအပြောတိုင်းနဲ့တရားတက်တယ်လို့မဆိုးနိုင်ဘူးတဲ့အဲဒီလိုသမထဆံပြီးတော့ကောင်းတဲ့ယောဂီတရားကြီးဗျာဉာဏ်ပိဋကနဲ့တရားကြခြင်းပါရဲ့လားမကြခြင်းလို့ရှိရင်ဒီညဘုံဒဏ်ချက်ကိုများများခွာတဲ့ပထမကိုသိနိုင်မယ်ပြီးတော့သိတိုင်းဉာဏ်အာယုံ မြဲနေပုံသုတုံသမထမိပညာအာယုံမြဲနေပုံသုတုံသမထမိဆိုကြအောင် အာယုံကလည်းပညာအာယုံခြေတော်ပုံစံကြီးကြီးပညာကိုအာယုံသိထားတယ်ရှုတဲ့အခါမှာလည်းကြွတယ်အခါနဲ့ဒီခြေတော်နာနာနဲ့ဒီခြေတော်ခြားတာနဲ့ဒီခြေတော်ပဲလို့မြဲတယ်လို့ဒါနေရှုနေတော့ဒုရောဒီပုဂ္ဂိုလ်ဝိပဿနာကရှုနေတယ်တမထမဆန်းနေပါဘူးလားသင်္ခါချံတဲ့သူဒီအထုတိထားကြပါပဲတဲ့သူတိထားကြအခုကျန်တဲ့ပိကံများမဆန်တော့ပါဘူး ပရမတ်ကိုသိနိုင်တဲ့ပြောင်းသူစားဆိုတဲ့ခန္ဓာဘုံကြီးပြီးတော့တက်သွားတာဒါနဲ့လုံးမတဲ့ကလားကြီးကြီးရှိကိုကြီးသွားတဲ့သဘောလေးခြားတဲ့ခန္ဓာအဘုံကြီးကြီးချသွားတဲ့သဘောလေးကိုသိနိုင်တဲ့ပြောင်းသူစားသူစားပြီးရမှန်းတော့ယောဂီတဲ့အတော့ကိုနေရာကျပါတယ်တဏှာတဏှာယောဂီတရားတွေတော်တက်လွယ်အမှတ်ကလည်းဒီလောက်နဲ့မသိတာဘူးတရားတွေတော်တက်တယ်တချို့ဆိုယောဂီကောင်းများပြောတယ်ဘာကြောင့်တက်တယ်လဲ ရှုဖို့မှတ်ပုံကမှန်ကန်လို့ပရမတ်ကိုသိအောင်သူဆိုင်မမြဲတဲ့ဘက်ကရှုကုန်ပြတဲ့ဘက်ကိုစိတ်ကိုညှို့ပြီးတော့ရှုသူရသွားတယ်ဆိုတာတရားပဲတက်သွားတော့တာပဲဒီနေ့ကလည်းခွာလို့ရသွားပရမတ်ကိုသူဆိုင်လို့ရသွားကုန်ပြတဲ့ဘက်ကိုစိတ်ကိုညှို့လို့ရသွားပြီမကြာခဏပဲယောဂီတက်သွားတာပါပဲမှတ်ကြည့်တဲ့အခုတရားနာပိတာနဲ့အဲ့ဒါလို့ရပြီဆိုရင် တရားမကြာခဏတက်သွားနိုင်ပါလေအိန္ဒြေချက်တရားတွေတဲ့ကိုယ်ကာယကိုစုမဖို့အတူတူစွာရည်လမ်းနေချတယ်ပညာချက်ဖို့ပညာချက်မှတ်ဖို့ပညာကိုပွားပြီးပရမတ်ကိုဒီအောင်စူးစိုက်ဖို့ဝေဒနာကိုမှတ်ဖို့အတူတူကလေးဟောကြားပါမယ်ဝိပဿနာတရားအထုတ်တဲ့အခါမှာဝေဒနာကိုသွားမအောင်မှတ်နိုင်လို့ရတယ် အဓိကအချက်တစ်ခုပဲဝိညာဉ်ဆောင်မှုကမှတ်နိုင်ပြီသူတို့ရောဂီတွေဒုဝဒနာတရားအားထုတ်ရတာတဝက်လောက်တော့သိကြသွားပြီရှိဖို့ဆက်ဖို့ရသိကြသွားပြီတရားအားထုတ်တာရောဂီပုဂ္ဂိုလ်ဒီငါရဲ့အတွင်းဒီငါဆရဲ့အတွင်းမှာနာရာစင်နာအောင်နာကြိုက်တာခဲတာမူရာရာရာဩဇေအမြင့်ရှိတာရိပ်ရာရိုင်းရာအမျိုးမျိုးဒုက္ခဝိပါဒ်သိရပါတယ် ဉာဏ်ဉာဏ်အပြင်တော့သမတနာဉာဏ်သုံးနံပါတ်ဉာဏ်တဲ့သုံးနံပါတ်ဉာဏ်ကိုရောက်ပါတဲ့အခါနာရာရှင်နာအောင်နာခိုက်တာဆရာတွေသူပဲတွေ့ရတယ်အဲဒီမှာမကြသေးဘူးနာရာရှင်နာအောင်နာခိုက်တာဆရာတွေခံရတွေ့ရတယ်ရုပ်ရတရားထိုင်ရမှာတော့မှသူရုပ်ကြီးကြောက်အောင်နေရတယ်အဲဒီနာရာရှင်နာအောင်နာတွေသွမ်းမို့အောင်မှတ်နိုင်ဖို့တဲ့နာရာရှင်နာအောင်နာတွေ ပေါ်လာလို့ရှိရင်ရှိဘူးတော့သိထမယ်လို့လုံသွင်းထားရမယ်တဲ့ဒီဝေဒနာတွေဒီနာတာကျင်နာအောင်တာတွေဒုက္ခဝေဒနာတွေတစ်ထိုင်လုံးပဲခံရတော့မှလားလို့သူတို့ကြောင်းရပူပါမှုပြီးလည်းမရှိသေးအောင်စိတ်ကလေးအေးအေးပဲထားရမယ်သူဘောတိုက်သူနာမှာပဲမှတ်ဖို့ရတော့မိတောင်းဝင်ပဲနာရာကျင်နာအောင်တာတွေ ပြင်းထန်တဲ့အညာဒုက္ခခန္ဓာကိုယ်လည်းပြင်းစစ်ကိုလည်းတင်းကြီးတတ်တယ်တဲ့အဲ့ဒါလည်းမသိမိကြရဘူးနာရကျနာအောင့်နာတွေဒုက္ခဝေဒနာတွေပြင်းထန်လာတဲ့အခါခန္ဓာကိုယ်လည်းအနည်းငယ်လျှော့ပြီးရပါတယ်စိတ်ကိုလည်းအနည်းငယ်လျှော့လိုက်ရတယ်လျှော့ပြီးတဲ့အခါကျမှနာရာကျင်နာအောင့်နာတွေပေါ်မှာစိတ်ကိုတဲ့တဲ့ချာလို့ရှုမှတ်ရတယ်ရှုမှတ်တဲ့အခါမှာလည်းရှုမှတ်ပုံက၃မျိုးရှိပါတယ် ဒီဝေဒနာလေးကြောက်သွားရအောင်ကြောက်သွားရအောင်ပြီးပြီးတော့သုမတကတမျိုးဒီဝေဒနာဒီစိရဲ့ဒုက္ခဝေဒနာတွေကိုအပြုတ်တိုက်ထုတ်တော့မယ်လို့စိတ်ကြံကြီးပူတော်မှုတော့မှတ်တာကတမျိုးဝေဒနာရဲ့သဘောကြည့်အောင်မှတ်တာကတမျိုးဘယ်နှမျိုးပါလဲဒီဝေဒနာလေးကြောက်သွားရအောင်ကြောက်သွားရအောင်လို့ဒီပဲပြီးတော့မှတ်တာကဝေဒနာလေးကြောက်ချင်နေတာချမ်းသာကိုလိုချင်တဲ့လောဘတဏ္ဍ ဝိပဿနာတရားရှုမှတ်တဲ့အခါလောဘကင်းအောင်ရှုမှတ်တာလားလောဘတွေပွားအောင်ရှုမှတ်တာလားလို့မေးရင်လောဘကင်းအောင်ရှုမှတ်တာအခုတော့ဝိညာဉ်လေးကြောက်နေတဲ့လောဘတွေပွားနေတော့ကိလေသာဉာဏ်ညံ့နေတယ်တဲ့ကိလေသာဉာဏ်ညံ့တဲ့အတွက်ကြောင့်တရားတွေတော်တော်မတွေ့တရားတွေတော်တော်မတက်ဘဲဖြစ်နေတတ်တဲ့အခါကြောင့်ဒီရှင်ဒီရှင်ကြီးမှမျိုးတော့မရဘူးတဲ့ဒီဝေဒနာကိုတော့ဒီတစ်ထိုင်မှာအပြုတ်တိုက်ထုတ်တော့မယ် စိတ်ကံကြီးဆူတော်မူတော့မှစိတ်ကံကြီးဆိုတာတရားကိုကောက်လိုက်တော့စိတ်နဲ့တူတူကဖြစ်တဲ့ဒေါသဒေါမနတာဝိပဿနာရှုမှတ်တဲ့ကဒေါသဆင်အောင်ရှုမှတ်တာလားဒေါသဒေါမနတာတွေပြင်အောင်ရှုမှတ်တာလားပွားအောင်ရှုမှတ်တာလားလို့ဆိုတော့ပြင်အောင်ရှုမှတ်တာအခုတော့ဒေါသဒေါမနတာတွေမှတ်တဲ့တိုင်းမှတ်တဲ့တိုင်းမှာဈာန်ညဈာန်ညနေကြောက်ရမယ်ကြောက်ရမယ်မကြောက်တော့လည်းသလုံးသားရတယ်ဖြစ်တယ် ကဗဒေါမနတာတိလေတာကြားနှံ့တဲ့အတွက်ကြောင့်တရားတွေတော်တော်များများမတွေ့တရားတွေတော်တော်များများမတက်ဘူးဖြစ်နေတတ်တယ်။ဒါကြောင့်မလို့ဒီရှင်ကြီးမှန်ကြီးကိုလည်းမယူရဘူးတဲ့။ဝေဒနာရဲ့သဘောကိုသိအောင်မှန်ဝေဒနာရဲ့သဘောကိုသိအောင်မှတ်တဲ့အခါမှာဒီဝေဒနာနာနေတာဘယ်လောက်နာနေတယ်လဲ။အတားပေါ်အေးပေါ်လောက်ပဲနာတယ်။အကျော်ထိအောင်နာတယ်၊ရိုးထိအောင်နာတယ်၊ရိုးရင်းချင်းစီထိအောင်နာတယ် စိတ်နဲ့ရှုတာရှုတိုင်းဘယ်လောက်နာနေလဲနာတဲ့အတိုင်းဒီပမာဏကိုသိအောင်ရှင်းနေရှုတိုင်းရှုတာပြီးတဲ့အခါပြတ်မှာနာရဲခြင်းနဲ့အောင့်နေပိုက်ချပိုက်ချပြောမှာတဲ့ဒုတိယတစ်ချက်တတိယဖြစ်တယ်ဒီတိုင်းပဲနာတဲ့အတိုင်းရှိပမာဏပေါ့စိတ်နဲ့သိအောင်ရှုတာဒီမှာနာရဲခြင်းနဲ့အောင့်နေမှတ်ရပါရဲ့ဘယ်လိုမဟုတ်ဘူးပုံရံနဲ့ချက်ကနာရဲနာရဲခြင်းနဲ့အောင့်နေအောင့်နေဘယ်လိုလဲမမှတ်ရဘူးတဲ့ အပေါ်ရန်နဲ့တက်ပြီးတော့မှတ်နေလို့ရှိရင်မထီရဘူးသမာဓိကမဖြစ်တော့ဘူးဘူးတော့ပို့ဘူးတော့မနာလာပါဘူးလားပို့ဘူးနာနေတယ်ထီရအောင်စုတိုက်ပြီးတော့မှာတဲ့နာရီရှင်နေအောင်ပိုင်ချပိုင်ချပြီးတော့မှာ၄၅ချက်တော့ဆင်းတာဆင်းတာမှတ်လိုက်ဘူနာဘူစင်ဘူအောင်တာပြီးလာတတ်ပါတယ်အကျမ်းကြတော့ဒီဒီတော့အောင်ရတယ်တွေ့ရနာနေတာလည်းတွေ့ရတတ်ပါတယ်အထုတ္တတော့ရအောင်နာရှင်အောင်တဲ့အခါ ဒီဝေဒနာနဲ့အကြောင်းအားဖြင့်ပါရှင်တော့ရောလာတတ်ပါတယ်တဲ့သိခံတော့မှတ်နေလို့ပြန်မရောလာတတ်ပါဘူးလားဒီငါကြတော့ဆင်ဟာဆင်ဟာမှလည်းတမျိုးတက်တာတမျိုးတက်တာချမ်းရလို့ရေးသွားတာသိရတူတူကလည်းနာသွားတယ်ပြန်ပြန်တော့ရော့လာတယ်ဆိုတာဝေဒနာရဲ့သဘောပဲအမြဲတမ်းနာနေတာတော့မဟုတ်ဘူးဝေဒနာဟာလည်းပြောင်းနေနေတာပဲလို့သိတာဝေဒနာရဲ့သဘောကိုသိတာပါပဲ သဘောတိမာကုတယဝေယမနိုင်သည်ပြထုတ်ပါလေတဲ့ရှိလိုက်တော့သဘောကိုသိလာတယ်ဝေဒနာဆိုတော့ဝေဒနာပြောင်းလဲနေတဲ့သဘောလေးတွေသိလာတယ်အဲ့ဒီသဘောကိုသိပြီးလို့ရှိရင်ကုတယရှိဝေယကရဲသိတော့မယ်တဲ့နောက်ရှင်းတဲ့ပြင်ကမှာလို့ဓမ္မကြီးနဲ့အဖြစ်ရင်းချက်အားရှိဆက်ထန်လာတဲ့အခါနာရီလို့မှတ်လိုက်နာလာလေးကတစ်ချက်မှတစ်ချက်ဘုံနာတစ်ချက်မှတစ်ချက်ဘုံနာအထုတယောက် အောင်နာနာပြီးတဲ့အခါပြန်ရော့တဲ့အခါမှာတစ်ချက်မှတစ်ချက်ဆက်တာတစ်ချက်မှတစ်ချက်ဆက်တာတစ်ချက်ညာမှာကြီးသွားတာတစ်ချက်မှတစ်ချက်ကြီးသွားတာတွေ့သွားတယ်တွေ့ကြရတယ်ဝေဒနာရဲ့သဘောကိုပိုးပြီးတော့သိလာပါလေ။ဟောဝေဒနာကအမြဲတမ်းပြောင်းနေနေတာပဲ။တစ်ချက်မှတစ်ချက်ပြောင်းနေနေတာပဲ။သဘောကမသိပါပါဘူးလား။ဒုတိယပိုးအားရှိလာတယ်။အမြဲတမ်းပြောင်းနေနေတာပဲ။တစ်ချက်မှတစ်ချက်ပိုးနာတစ်ချက်မှတစ်ချက်ပိုးနာ။ ပြောတဲ့အခါနဲ့တစ်ချက်မှတစ်ချက်ပြောသွားတတ်တာပါဝိပဿနာဖြစ်တဲ့ယောဂီများအတွက်ဝေဒနာကိုမှတ်နိုင်လို့ကအရေးကြီးတဲ့အချက်တစ်ခုပဲဘယ်လိုမှတ်ရမလဲဗျာတတိတော့အမတန်လည်းခံရဖြစ်နေပါပြီဗျာမကြခဏရိုးလျာမလျှောက်ထားပါဘူးလားသဘောကိုသိအောင်မှာကမ္မဋ္ဌာန်းဆရာပြောတာဘယ်လိုလဲဗျာသဘောဆိုတာသဘောဆိုတာပို့ပို့နာတာကိုသိအောင်မှာရောရောသွားတာပဲသိအောင်မှာ ပြောလို့မရပါဘူးလားညနာပိဋကနဲ့လည်းပြောပြီးဟာမှာကမ္မထဆရာတပါးနဲ့တော့ဒုမလုံးတော့ပါနော်အလုံးနာမင်းလားရှင်းအောင်ပြပြီးနေဘယ်လိုမှရမှာကိုမသိတော့ဘူးနားလိုက်ပြင်လိုက်ဟုတ်လိုက်တာပြောပြပြီးသားမှာအောင်ဆိုလို့ရှိရင်သဘောကိုသိအောင်မှာသဘောသိအောင်မှတ်တယ်ဆိုတာဘယ်လိုလဲလို့ဆိုတော့ တိုးတိုးတော့ပိုးပိုးတော့နာသွားတာပြန်ပြန်ပြီးတော့ရော့လာတာကိုတီအောင်မှတ်တာသဘောကိုတီအောင်မှတ်တာတစ်ချက်မှတစ်ချက်နောက်တော့ဘုံနာကိုကျင်ဖို့အတစ်ချက်မှတစ်ချက်ပြန်ပြန်ပြီးတော့ရော့လာတာတရားတရားများလို့ရည်ရည်သွားတာကိုသိလာတာဝေဒနာရဲ့သဘောကိုကိုသိလာတာပါပဲနောက်တော့ဒီမလေးနဲ့တစ်ချက်ရေးချက်အာရှိဆက်တန်လာတဲ့အခါနားလေးရှင်းနေအောင်လို့မှတ်လိုက် နာတာလေးတွေကပုံကလေးပျောက်သွားပုံကလေးပျောက်သွားပေါ်တာနဲ့ပျောက်တာနဲ့အဖို့ထင်ရှားလာတယ်ပေါ်တာကအရှိပျောက်ပျောက်သွားတာကရဲပေါ်တာပျောက်တာကနောက်တော့ပိုးထင်ရှားလာတယ်ကျန်တဲ့ပြည်သားများတကယ်သူ့လက်ကြောင့်မှတ်ကြည့်ပုံကလေးပျောက်သွားပုံကလေးပျောက်သွားပေါ်တာကအရှိပျောက်ပျောက်သွားတာကရဲ သဘောတည်တဲ့အခါအခုဘာကိုတွေ့နေရလဲဖြစ်ဖြစ်ကိုသိနေရမယ်သမာဝဟာရလောကဝဟာရကျင်ပုံတော်ပြောင်းသွားပုံတော်ပြောင်းသွားတာမြင်ရတယ်ပါဠိလိုကြတော့ဖြစ်ပြီးတော့ပြည့်ဖြစ်ပြီးတော့ပြည့်သွားတာတွေ့ရတယ်တဲ့သဘောဒီမှာဥဒယဝေယအမြင်နိုင်ပြီဆိုတဲ့အတိုင်းသဘောဒီတဲ့အခါဖြစ်တဲ့ဖြစ်တယ်ဖြစ်တာကိုသိရတယ်နောက်ဆင်ရဆင်ရမှာလို့မာရိယံရဲ့ရင်းချက်အားရှိထက်ထန်လာတဲ့အခါ ဒီမညာလို့ရောက်သွားတဲ့အခါဖြစ်တာကမထင်ရှားတော့ဘူးပြစ်တာကပဲထင်ရှားတယ်နာတယ်လို့မှတ်လိုက်ရင်နာတာလေးကပေါ်တာကမထင်ရှားဘူးပြစ်ပြစ်သွားတာပဲထင်ရှားတယ်နောက်ကနေပြီးတော့မှတ်နေရတယ်လို့ဖြစ်နေတယ်ပေါ်တာမသိရတော့ပြစ်တာသိရတော့နောက်ကနေမှတ်ရတယ်ပြစ်ထုတ်ပံသိအောင်မှတ်လို့မရတော့ဘူးပေါ်တာကပြစ်ထုတ်ပံဖြစ်တာကပြစ်ထုတ်ပံပြစ်ပြစ်သွားတာကိုသိရတာကပြစ်ထုတ်ပံမဟုတ်တော့ဘူး ယောဂီကြောင့်တော့ရှောက်ထားသူအညာတော်တော်ထက်တယ်ဝေဒနာကိုမှတ်တယ်ညာသူတွေ့တော့အရှင်ဘုရားပိဿုပန်သိအောင်မှတ်အောင်လို့ပြောနေကြရတယ်ဒီကတော့ပဋိသေဖြစ်ဖြစ်ပုံကြီးတဲ့နောက်ကဟန်ပြီးလက်မှတ်နေရတယ်ပြစ်ပြသွားတာကြီးတွေ့နေရတော့အသိမရှိဘူးပါဘူးလားအရှင်ဘုရားပြောတယ်ဒီတော့မှတ်ရမယ်တတိတော့လွဲကုန်မှုရှင်နေဗျာအာမလွဲပါဘူးမလွဲပါဘူးသုတ်တန်ဒေသနာတော်ရပိဿုပန်သိအောင် ဖတ်ရမယ်သူကဒါညာမှုတွေတဲ့အခိုက်အတန့်ဘုသုပ္ပန်သိအောင်ပဲသူသားတော့မှတ်ရတယ်အခုလိုဥပဒနာဉာဏ်ရင့်တဲ့အာရှိဆက်တနာတဲ့အခါဘိညာဉာဏ်လိုရောက်လာတဲ့အခါဘုသုပ္ပန်မဟုတ်တော့ပါဘူးအဘိဓမ္မာဒေသနာတော်ဤအရာမှန်ပါတယ်အတိတ်ကပဲမှတ်နေရတာကုန်ပြတ်တာမျိုးပဲနောက်ကနေပြီးမှတ်နေရတယ်တချို့ချို့ယောဂီများလည်းမပြောတတ်တော့တတိယကစိတ်နဲ့ယူလိုက်တဲ့ဝေဒနာပြောက်သွားတယ်မရှိတော့ဘူးလေတရားမကြပါဘူးလား သိဉာဏ်ရမယ်လေသိဉာဏ်ဉာဏ်ကြီးအောင်တဲ့ကုန်ကျက်ကုန်ကျက်တော့အမြင်ရဝေဒနာကိုမသိသိကသွမ်းမူထားပြီနာရာကအဓိကမှုလို့ကုန်ပြက်ကုန်ပြက်နေတာကိုမြင်အောင်စူးစိုက်ထားရတာအဓိကဖြစ်သွားပြီသွမ်းမူထားလိုက်မှတ်လို့ရုပ်ရတော်ကိုအားရှိတာနာတော့နာရလို့မှတ်လိုက်ရင်နာရလေးလည်းရစ်နဲ့ကုန်ပြက်နာရလို့မှတ်လိုက်တယ်မှတ်ပြီးဖြစ်ပါလိုက်တော့ကုန်ပြက်သွားတာမြင်ရတယ် ဒီတော့အမှတ်ကပို့ပြီးတော့တက်တယ်အလုံးဝပဿနာကိုကုန်ပြက်တာကိုနာရာကုန်ပြက်တာကိုမြင်အောင်သိလိုက်လိုက်တာတစ်ချက်နောက်တစ်ချက်လေးကုန်ပြက်တာကိုသိအောင်မှတ်လိုက်ရတာတစ်ချက်တစ်ချက်မှန်ရင်ဘယ်နှချက်တရားတွေတက်တက်သွားပါလဲနှစ်ချက်တက်တက်သွားတယ်နှစ်ချက်တက်နမနမတက်သွားတယ်ဒီတမာရီမင်းအာကောင်သိဉာဏ်ဖြစ်တဲ့ပုဂ္ဂိုလ်များကြတော့သုံးချက်သုံးချက် သုံးရုပ်သုံးရုပ်ညီကနာတယ်လို့မှတ်လိုက်ရင်နာတာလေးလည်းကုန်ကျက်နာတယ်လို့သိပြီလည်းသိစိတ်လေးလည်းကုန်ကျက်နာတယ်လို့မှတ်လိုက်တဲ့မှတ်သိစိတ်ပါကုန်ကျက်ဘယ်နှချက်ပါလဲသုံးချက်သူပုဂ္ဂိုလ်များကြတော့သုံးချက်သုံးချက်မတက်ကြပါဘူးလားနာရလည်းကုန်ကျက်နာရလည်းဒီရဲ့သိကလည်းကုန်ကျက်နာရလည်းမလေးတမသိကလည်းကုန်ကျက်သုံးမျိုးသုံးမျိုးပြီးသွားတော့သုံးချက်သုံးချက်စစ်တက်သွားတာပါပဲတဲ့ ဝေဒနာရဲ့သဘောကိုသိအောင်သူတိုင်းကြောင့်မှတ်တော့သမာဓိနဲ့ဉာဏ်ရှိနေနေကြတော့ဝေဒနာကိုကုန်ပြက်ကုန်ပြက်တာမြင်ရဝေဒနာလည်းမမြင်ဘူးမှတ်သိစိတ်လည်းမမြင်ဘူးမသိလာပါဘူးလားမမြင်ဘူးဆိုတာဗမာလိုပါဠိလိုကြတော့မိစ္ဆာကုန်ပြက်တာတွေကဉာဏ်အားဖြင့်ထိတ်ဆန့်နေတဲ့ကြတော့သိရဆင်းရဲပါလားဆင်းရဲပါလားဆိုတော့ဗမာလိုပါဠိလိုကြတော့ ဒီလိုကုန်မြန်နေတဲ့နေတဲ့စီးရဲဒီလိုမြန်ကားကိုလို့ရပါလိမ့်မယ်ဘုမကားကိုလို့မရဘူးသူတော်တဲ့သူကုန်ပြနေဖြစ်နေတာပဲကိုသုံးမရပါလားကိုသုံးမရပါလားဆိုတော့ဗမာလိုပါဠိလိုကြတော့အနတ္တပါလားဝေဒနာအနိစ္စဝေဒနာဒုက္ခဝေဒနာအနတ္တအနိစ္စဒုက္ခအနတ္တဉာဏ်ကြီးပိုင်းကတော့ပြန်လာပိဋကဉာဏ်တို့ရှိရတုံးတာရဲ့နိဗ္ဗာန်ချမ်းသာလည်းရရှိသွားနိုင်ကြပါပဲတဲ့ဝေဒနာကိုသောက်ဖို့မရှိနိုင်ဘူး မိုက်တုတာသွားပြီဆိုလို့ချင်းဉာဏပိကံရဲ့ယောဂီများတော့ဥပဒနာယောဂီများတော့ဥပဒနာတရားအထုရတာတဝက်လောက်တော့သိကြသွားပြီတဲ့ဝေဒနာပေါ်လာတဲ့အခါရှိဥစွာသိခံမယ်ဆိုတဲ့နှလုံးသွင်းလေးအဲ့ဒါနဲ့စိတ်ရေးကြည့်ပါတယ်ဝေဒနာပေါ်လာတာနဲ့ခဏခဏပြောင်းခြင်းခဏခဏပြောင်းပြီးသမာဓိမှဖြစ်မှဖြစ်ပါလားသမာဓိမဖြစ်လို့ဒီဥပဒနာဉာဏ်လည်း မဖြစ်တော့ဥပဒနာညာမမဖြစ်လို့ရှိရင်မညာပညာတို့လည်းမရနိုင်တော့ဘူးဒါကြောင့်သိခံဖို့ဟာရေးကြည့်ပါလေတဲ့သိခံမှနိဗ္ဗာန်ရာဆိုတာဝိပဿနာတရားအားထုတ်တဲ့အခါမှာအလုံးကြထုတ်ပါပဲသိခံလို့နိဗ္ဗာန်ရသွားတဲ့သာရကကြီးဖြစ်တဲ့ဖြစ်တာတော်တော်များများပဲရှိပါတယ်တစ်ချိန်တော့အခါမတိတပါးတရားဥပဒေနဲ့ ရကြည်လို့ယဟန္တာစိစိတိုင်အောင်တရားပြည့်နဲ့ရကြည်လို့မနေမနာအာထုတ်ညလည်းမအိပ်ခနဲ့အာထုတ်တညကျတော့အာထုတ်လိုက်တာအေးရရလည်းညာနေတဲ့အချိန်ကာလကတော့အေးတွေမြည်ပြီးတော့မနေ့ကျတော့ထိုးနာပါလေလေနာတယ်ပြန်တော်မူမဲ့လေထိုးခြင်းပဲတဲ့ နားလိုက်တာရက်ပြီးတော့မှတ်လို့လည်းမရတော့ရက်ပြီးတော့နေလို့လည်းမရတော့ထိုင်ပြီးတော့မှတ်လို့လည်းမရထိုင်ပြီးတော့နေလို့လည်းမရတော့သုံးလုံးနှိမ့်ထလိုက်နှိမ့်ထလိုက်တဲ့လေကထိုးလိုက်တာစစ်ကနေဆက်ပြီးဂျင်ဝါအထိထိုးနေတော့မခံနိုင်ဘူးအမှန်တမ်းပြင်းထန်ပြန်တော်မူမဲ့ယောဂဆိုတော့မပြင်းထန်ပါဘူးလားပြင်းထန်တော့မခံနိုင်တော့ကိုယ်ပဲလှိမ့်လိုက်ဒီပဲလှိမ့်လိုက်လှိမ့်နေလူတွေတော့သင်္ကန်းလေးလည်းမထိနိုင်တော့ ဘုယုံခရရဖြစ်ရင်ဘေးကယဟန်တော်ရီကခုံပြီးဖြိပေးနေရတယ်။နောက်တော့ဘုသုဒ္ဓရှိတဲ့မထေရကြီးတွေကရောက်လာပိညာပါဏိကမထေရရဲ့ရောက်လာတဲ့အခါအိုးအရှင်ဘုရားယဟန်တော်ဆိုတာသိခံရခြင်းသဘောရှိပါတယ်ဘုရား။လျှောက်ထားလိုက်တဲ့အခါလူလိမ့်နေတဲ့ယဟန်ကသာဓုပါဘုရား။တခွန်းနဲ့ပြောလို့ညီကြပါတယ်။အရှင်ဘုရားမိတ်ကြတော့ ငိုတဲ့အတိုင်းပြီးတော့သိခံပါတော့မယ်ဗျာဆိုတဲ့အသေးပဲနဲ့ဒါနဲ့ငြိမ်ကြပါငြိမ်ကြပါလို့ဆုလိုက်တာချက်ကနေစပြီးတော့အစဉ်စဉ်ထိုးတက်သွားတဲ့လေကိုမိအောင်လိုက်မှလိုက်မှသွားလိုက်တာရှင်ဝါရောက်တဲ့အခါသောတာပန်သရဏအနာဂံနာဂံဖြစ်ပြီးရောက်သွားတယ်နာဂံဖြစ်ပြီးရောက်ပြီးတော့နှလုံးကိုယ်ပြီးတော့ပြန်တော်မူသွားတယ်တဲ့တရားမရအောင်ပါဘူးနော် အကိမတရားရသွားတာလေလို့ဆိုတော့သိခံတော့သိမခံမနဲ့ဒီဟန်တော့လူသိနေမယ်ဆိုလို့ရှိရင်သမာဓိကမဖြစ်တော့ဝိပဿနာဉာဏ်နဲ့ဖြစ်မှဖြစ်ပါမလားမဖြစ်တော့ဘိညာပါဏိကမဖြစ်သတိပေးလိုက်တာနဲ့တခါနဲ့သိခံလိုက်တာအနာဂတ်ဖြစ်ခြင်းမိဘကိုအာရုံပြုတရားဝင်ရသွားတယ်မီးယူစရာမကောင်းပါဘူးလားဉာဏ်ဟာပြည့်တဲ့ဉာဏ်နဲ့တဏှိတော့ခါ ကိုယ်လုံးရမယ်ဒေါကနဲ့တော့မတွေ့ရပါဘူးနော်မုတ်ဆက်ဆွေးရမယ်အဲ့ဒီခါကျရင်တော့သိခံမှုအထူးသတိထားရပါဘူးလားအထူးသတိထားရတယ်ဒီမှာဆိုင်ရင်တော့ဘလောက်ပဲရှုမှတ်ထားရှုမှတ်ထားအဲ့ဒီဓမ္မရိညာကသိမှတ်ထားလို့ဘူးနေသိနေတော့ဓမ္မရိကရှုမှတ်ဖြစ်ပါမလားဓမ္မရိကမဖြစ်ဘူးပါဏညာနဲ့မဖြစ်လို့ရှိရင်ဒီရောဉာဏ်မတက်မတက်ပါတော့ငါမကြရတော့ဉာဏ်မကြတော့ ဓမ္မမိတ်ဆွေတို့ကဝေဒနာရှင်တွေသွားကြည့်ရတဲ့အခါမှာလည်းအဲဒီမငြိမ်သက်ရင်တော့